ခန်းကြီး9အငယ်1မှ4တဖန်သာရဖျားသည်မောရှိအားမိန်တော်မူသည်ကားငါနေသောတက်ကိုမညင်ညူးစေခြင်းငှာဤဒေလအမျိုးသားတို့သည်နုသောသူရည်နာဆွဲသောသူအသေးကောင်ထိ၍မစင်ကြဲသောသူယောက်ျားမိန်းမအပေါင်းတို့ကို တက်ပြင်းမှနေရာချထားရမိအကြောင်းဆစ်ဆိုလောဟုမောရှေအားမိန်တော်မူသည့်အတိုင်းဣဒေလအမျိုးသားတို့သည် ပြုကြ၏ အငယ်9မှ10တဖန်မောရှိအားသာရဖျားကတင်သည်ဣဒေလအမျိုးသားတို့အားဆင်းဆိုရမည်မှာလူပြုတ်တတ်သောဒုစရိုက်ကိုပြု၍ဒါရဖျားကို ပြစ်မှားသဖြင့်အပြစ်ရောက်သောယောက်ျားမိမသည်ထိုအပြစ်ကိုဖော်ပြ၍တောင်းပန်ရမည်ပြစ်မှားသောအတွက်ငါးစုတစုကိုထပ်၍ပြစ်မှားခံသော သူအားပေးရမည်ထိုအပြစ်အတွက် ပေးသောဥစ္စာကိုခံတိုက်သော အမျိုးသားချင်းမရှိလျင်ယေပရောဟိတ်အဖို့ဒါဝရဖျားအားပူဇော်ရမည်ထိုမှတပါအပြစ်ဖြေစေခြင်းကအပြစ်ဖြေရရစ်ဖို့တိုးတကောင်ကို ပူဇော်ရမည်အငယ်ကိုမစကူယေပရောဟိတ်အားဣဒရေလအမျိုးသားပူဇော်၍တန်ရှင်းသောအရာရှိသမျှတို့သည်ယေပရောဟိတ်၏ဥစ္စာဖြစ်ရမည်လူတိုင်းတန်ရှင်းစေ၍ ယေပရောဟိတ်အားလှူသမျှတို့သည်လည်းယေပရောဟိတ်၏ဥစ္စာဖြစ်ရမည်ဟုမိန်တော်မူ၏တပံမောရှိအားသာရဖျားကတင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာလင်ရှိသောမိမသည်အခြားတစ်ပါးသောယောက်ျားနှင့်မှားယွင်း၍လင်ကို ပြစ်မှားလျင်၎င်းမှားယွင်းစဉ်တွင် သူတစ်ပါးမတွေ့မိတက်တည်မရှိတီလပြတ်တော်လဲထိုအမှုကိုဝှက်ထား၍လင်မတိလျင်၎င်း တီလပြက်သည်ဖြစ်စေမပြက်သည်ဖြစ်စေ လင်သည်မယားကိုမယုံနှင့်၎င်းထိုမိမပြုဝသောပူဇော်တကာမှုမူယောမုတ်တောမဲပါလျက်သူကိုယေပရဟိထံသို့ခေါ်သွားရမည်မုတ်ညက်ပေါ်မှာစီကိုမလုံးရလောဘံကိုမတင်ရမယားကိုမယုံခြင်းပူဇော်တကာအပြစ်ကိုဖော်တင်ရာပူဇော်တကာဖြစ်၏ယေပရဟိသည်ထိုပူဇော်တကာကိုယူ၍သာရဖျားရှိတော်၌ထားရမည် ယဇ်ပုရောဟိတ်သည်တန်ရှင်းသောရေကိုမြေအိုး၌လောင်းပြီးလျှင်တဲတော်၌ရှိသော မြေမှုန့်ကိုယူ၍ရေထဲမှထည့်ရမည်ထိုမိမကိုသာရဖျားရှိတော်မှထားပြီးလျှင်ခေါင်း၌အချီးစီရှိစေ၍မယားကိုမယုံခြင်းပူဇော်တကားသည်ဟုသောတတိပေးရာပူဇော်တကားကို မိမလက်၌ထည့်ရမည်ကျိန်ချင်းဘေးကိုဖြစ်စေသော ရေခါကိုယေပရောဟိတ်ကိုယ်တိုင်ကန်ရမည် ထိုအခါယေပရောဟိတ်သည်ထိုမိန်းမကိုအကြိမ်တိုက်လျက်၊သင်သည်ကိုယ်ခင်ပွန်းမှတပါးအခြားသောယောက်ျားနှင့်မှားယွင်းခြင်း၊ညစ်ညူးခြင်းမရှိလျှင်၊ကျိန်ခြင်းဘေးကိုဖြစ်စေသောဤရေခါးနှင့်ကင်းလွတ်စေသတည်း။ကိုယ်ခင်ပွန်းမှတပါးအခြားသောယောက်ျားနှင့် မှားယွင်း၍ညစ်ညူးခြင်းရှိလျှင်၊ထာဝရဘုရားသည်သင်၏ပေါင်ကိုပိန်စေ ဝမ်းကိုလည်းရောင်စေသဖြင့်တင့်ကိုကျိန်အပ်သောသူ အထိတ်မှပြု၍လူများကျိန်ဆိုခြင်းကိုခံရသောသူဖြစ်စေခြင်းဟာစီရင်တော်မူစေတည်းကျိန်ခြင်းဘေးဖြစ်စေသောဤရည်သည်တင်ဤဝမ်းတဲသို့ဝင်၍ဝမ်းရောင်ခြင်း ပေါင်ပိန်ခြင်းကိုဖြစ်စေတည်းဟုယေပရောဟိတ်သည်ကျိန်ခြင်းအကျိန်တိုက်လျင်မိမကအာမင်အာမင်ဟုဝန်ခံရမည်ယေပရောဟိတ်သည်လည်းထိုအကျိန်တို့ကိုရေးမှတ်၍ တဖန်ရေခါနှင့် ခြေပြီးမှကျင်ချင်းဘေးဖြစ်စေသော ရေခါကို မိမအားတိုက်ရမည်ထိုရေသည်မိမထဲသို့ဝင်၍ခါလိမ့်မည်ထိုအခါယေပရဟိတ်သည်မယားကိုမယုံခြင်းပူဇော်တကာကိုမိမလက်မှယူ၍သာရဖျားရှိတော်၌ခြီလွဲလျက်ရစ်ပလင်ပေါ်မှဆက်ပြီးလင် မုံညက်တလက်ဆွန်းဒီဟုသော ပူဇော်တကာအတွက်အတာကိုရစ်ပလင်ပေါ်မှမိရှို့၍ ထိုနောက်အကျင်ရေကိုမိမတောက်เสียရမည်ထိုမိမသည်လင်ကိုပြမှား၍ညင်ညူးခြင်းရှိလျင်ကျင်ချင်းဘေးဖြစ်စေသောရေကိုတောက်ပြီးမှသူအထဲ၌ရေဝင်၍ခါသဖြင့်ဝမ်းရောင်ခြင်းပေါင်ပင်ခြင်းတို့ရောက်၍ထိုမိမသည်မိမိအမျိုး၌ကျင်အပ်သောသူဖြစ်လိမ့်မည်သို့မဟုတ်ထိုမိမသည်မညင်ညူးစင်ကြယ်ခြင်းရှိလျင်ဘေးနှင့်လွတ်၍ ပရိသေယူသောအခွင့်ရှိလိမ့်မည်ဤ၍ကမိမသည်ကိုခင်မိုးမှတပါအခြားသောယောက်ျားနှင့်မှားယွင်း၍ညီညူခြင်းရှိတော်၎င်းယောက်ျားသည်မယားကိုမယုံသောသဘောဆွဲလန်းတော်၎င်းစောင့်ရသောတရားပေသည်ယောက်ျားသည်မယားကိုမယုံဒါဝရဖျားရှိတော်၌ထားသောအခါယေဘရဟိတ်သည်ဤတရားအတိုင်းစီရင်သဖြင့်ယောက်ျားသည်အပြစ်နှင့်ကင်းလွတ်၍မိန်းမသည်မိမိအပြစ်ကိုခံရမည်ဟု 没那么容易。